အဲဓမ္မစကြာတော့ကိုဆက်လက်ပြီးနာကြကြအောင်နော်ဓမ္မစကြာတော့ကဘုရားဟာဗုဒ္ဓပထမဆုံးဟောခဲ့တဲ့တရားတော်ပဲပထမဆုံးဟောတဲ့တရားတော်ဖြစ်တဲ့အတွက်ဘုရားအများကြီးကြိုတင်ပြင်ဆင်တယ်တစ်ဖက်သားကိုလည်းမထိခိုက်အောင်ဒါတွေတော့ဟောတယ်ပြီးတော့အသုံးနှုန်းတွေလည်းငါသိတယ်ငါတတ်တယ်ဆိုတဲ့သဘောမျိုးမသုံးနှုန်းဘူး ဘုရားရှင်တိုင်းကဒီလိုသိတယ်ဆိုတဲ့စကားလုံးတွေနဲ့ပြောသွား။ဘာဖြစ်လို့လဲဆိုရှင်းလုံးကဒီအကောင်းဆုံးယူဆနေရဆိုပြီးတော့တတ်မှတ်ထားတဲ့ယူဆချက်လေးရှိတော့အဲ့ဒီယူဆရပါလေဆိုနံပါတ်1ဝါဒကဒိဋ္ဌဓမ္မနိဗ္ဗာန်ဝါဒညမောဘောမှာနိဗ္ဗာန်ချမ်းသာခံစားတဲ့ဝါဒပေါ့သူတို့အသုံးလုံး တတ်နိုင်သမျှစိတ်ကိုပြောင်းထားမယ်စင်ကြီးဆရာမတွေးနဲ့ပြောအောင်နေနော်ဒါဒါနောက်တိုင်းဒီနေ့ကျင့်သုံးနေပါတတ်နိုင်သမျှဒီပြောစရာအောင်နေကာပကောင်းနေခံစားစားစီကြိုက်တာလို့အဲ့လိုနေဒါလက်ရှိနိဗ္ဗာန်ချမ်းသာပဲဒီလိုယူဆတဲ့ဝါဒတရားနောက်တစ်ခုကတော့အတ္တကိလမထဝါဒ ကိုယ်တဏ္ဍာမှာအသိဉာဏ်တွေပေါ်ထွက်လာဖို့ဒီခန္ဓာကိုယ်ကြီးကိုပင်မအောင်နှိပ်စက်ညှင်းဆဲပေးရမယ်ညှင်းပန်းပေးရဘယ်လိုလုပ်ရမလဲဆိုတော့ခန္ဓာကိုယ်ကြီးကိုစူးပေါ်မှာအေးရစူးတွေစူးတဲ့အခါကျတော့မကောင်းတဲ့အပြောအောင်နဲ့မတွေးတော့ဘူးအဲ့ဒီမှာသူတို့စိတ်ထင်တာတော့အသိဉာဏ်တွေပေါ်ထွက်လာလိမ့်မယ်ဒီလိုထင်တော့ အဲဒီအသည့်လိုအသိဉာဏ်นี่ပေါ်ထွက်လာဖို့အတွက်စူးပေါ်အိပ်ပေးရမယ်ပြီးတော့ဆောင်းကြောင်ထိုင်တဲ့အေရိယာပုတ်တစ်မျိုးတည်းနေရမယ်မျိုးစုံလောက်တာပဲရှေးကခြေတော်တစ်ဖက်တည်းရနေတာပြီးတော့မြေကြီးပေါ်မှာအေးမြေကြီးပေါ်မှာစာတရိษံနေလို့ကျင့်ရမယ်အဲ့လိုပင်မနေရင်ဒီမကောင်းတဲ့အပြောအအောင်တွေမဖြစ်တော့ဘူးအဲ့မှာအသိဉာဏ်ဘုအသိဉာဏ်တူတွေပေါ်ထွက်လာနိုင်မယ်ဒီလိုကျင့်တယ် အဲ့လိုတင်လာဆိုမဟုတ်သေးဘူးအင်မတန်ပူတဲ့နေရာဒီမျိုးနေမွန်းတဲ့ချိန်မှာပေါ့လေးပဲလေးတာမိဖို့ကြီးတွေဖို့လာတယ်အလဲကောင်းနေဘောကနေဘူးပြင်မပေးရမိဖို့ကြီးလေးခုအပူ၅ခုပေးတာအဲ့လိုမျိုးပစ္စတပကျင့်လို့ခေါ်တယ်အဲ့လိုကျင့်နေရင်လည်းပဲဒီကိုယ်တဏ္ဍာမှာမကောင်းတဲ့စိတ်တွေမဖြစ်ဖ ೇನೆ တကယ်ကိုအသိဉာဏ်တူတွေပေါ်ထွက်လာနိုင်မယ်အဲ့ဒီယုံကြည်ချက်နဲ့တားလို့တာဟုတ်တော့ ပြီးတော့နောက်တစ်ခုအင်မတန်အေးတဲ့ဆောင်းရာသီမျိုး စနိုးတွေကြာနေတယ်ရေတွေခဲနေတဲ့ချိန်ကာလမျိုးအဲ့တော့ဘာလုပ်တယ်ထင်လို့တနေ့ကိုရေသုံးကချိုးပေးရခုခဏအဲ့လိုချိုးပေးဒီမကောင်းတဲ့စိတ်ကမဖြစ်တော့သူကလိုယူဆမကောင်းတဲ့စိတ်မဖြစ်အောင်လည်းမကောင်းဘူးသူကဘယ်လိုယူဆလဲဆိုခုနလိုအသိဉာဏ်ဓူတွေထွက်လာလိမ့်မယ်ဒီလိုထင်တယ်အဲ့လိုပင်မမကျင့်တဲ့အတွက် ပင်မအောင်လုပ်ပြီးကျင့်နေတဲ့သူကဘယ်လိုယူဆလဲဟာဒီခန္ဓာကိုယ်ကြီးထဲမှာအတ္တကောင်တွေပျော်မွေ့နေတယ်ဒီအတ္တကောင်တွေပျော်မွေ့နေသည်မြဆင်းရဲဒုက္ခတွေကခံရမှာပဲအဲဒီဒီခန္ဓာကိုယ်ကြီးပင်မအောင်နှိမ့်ဆက်ညှင်းဆဲပေးလိုက်ခြင်းဖြင့်အတ္တကောင်တွေကခန္ဓာကိုယ်ကြီးနဲ့ခွဲခွာပြီးတော့မူလဖြစ်တဲ့ပရမတ္တနဲ့ပြန်ပေါင်းမိသွားတဲ့ကကိုယ်မှာချမ်းသာဒုက္ခရလိမ့်မယ်အဲ့လိုယုံကြည်ပြီးလောက်တာ အဲ့ဒီဝါဒအဲ့ဒီခက်ကတော့ဒီဝါဒအမြင့်ဆုံးဝါဒဒီလိုအဓိကတော့ခန္ဓာကိုယ်နဲ့အတ္တကောင်လေးပြတ်စဲဝါဒပါပဲအဲ့ဒါတော့ဘုန်းကြီးတို့ဥစ္စေတာဒိဋ္ဌိခေါ်တယ်ယူဆတယ်မှာဟုတ်အဲ့တော့ချုပ်ပြောရရင်တော့အစွန်းရောက်နှစ်ခုနော်သူတို့နှစ်ခုကမေဇိမပရိပေဟာနဲ့လုံးဝချာနာတယ်နော် စွန်းတစ်ခုနဲ့စွန်းတဲ့နှစ်ခုကလည်းတစ်ခုနဲ့တစ်ခုဖြောင်းပြန်ဆန့်ကျင်တော့ပင်ပန်းမှခန္ဓာကိုယ်ပင်ပန်းကိုကျင့်ရမယ်ပုံကုန်နဲ့ခန္ဓာကိုယ်ကိုပြောစရာစိတ်ကိုစိတ်တိုင်းကြလွတ်ထားတဲ့ပုံကုန်ဒီနှစ်ခုကလည်းဆန့်ကျင်မဲ့လုံးဝ ਈ ကွာခြားနေတယ်မေဇိမပရိပရာကြတော့သူကအဲ့ဒီအစွန်းနှစ်ပါးကိုပယ်ရမယ်လို့ပြောတာနော်ဒါကြီးကို ပယ်ရမယ်ဆိုပေမဲ့မကျင့်ရဘူးဆိုပေမဲ့ဒီကျင့်ကိုပန်းနိုင်ဖြစ်ကျင့်ခြင်းကိုသာပယ်တယ်ဒါပေမဲ့အထောက်ကူအနေနဲ့တော့ရှိရမှာပဲဥပမာဆိုပါတော့စားစရာတို့ဝတ်စရာတို့နေစရာရှိရမယ်လေကျမ်းမာရေးကောင်းမှုမှုစားဝတ်သောက်ဖို့နေဖို့ထိုင်ဖို့ဒါတွေကရှိရမယ်မရှိလို့မှမရမယ်ဒါပေမဲ့လို့ဘုန်းကြီးတို့ကဒီစားဝတ်သောက်ဖို့နေဖို့ထိုင်ဖို့ကိုတတိ တရားနဲ့အသိဉာဏ်နဲ့ဆင်ခြင်ပြီးစားသုံးခွင့်ရှိတယ်။မစားရဘူးလို့ပြောတာမဟုတ်။မစားရဘူးဆိုရင်လည်းအစွန်းရောက်တဲ့အတ္တကိလမကိလမထဖြတ်သွားမယ်။တခါအတ္တကိလမထသမားတွေသုံးနဲ့မစားမတော့ဖ ೇನೆ ခုနလိုပေါ့လေ။ဆောင်းရောင်ထိုင်ပြီးယာယီနေရမယ်။နေဘူးတဲ့ယာယီနေရမယ်။အေးရရယာဒီမှာယာယီနေရမယ်။ဒါကိုဘုန်းကြီးကပန်းနိုင်ဖြစ်မတတ်မှတ်ဘူး။နော်။ ပန်းနိုင်အထောက်ကူဖြူနေနေတော့ဟုတ်လားငြိမ်သက်တဲ့တမာရိရတဲ့နီလန်းကိုတော့သုံးရမှာပဲအဲ့လိုခုနပြင်းပြင်းထန်ထန်လေ့ကျင့်မှုမျိုးတော့ဘုန်းကြီးဖရာတို့ဖရာပဲတာတမာရိရမယ်ကြိုးစားအထောက်အမှာပဲတန်နေမြခန္ဓာကိုငြိမ်ငြိမ်ထားရမှာပဲတန်နေမြစိတ်ကိုငြိမ်ငြိမ်ထားရမှာပဲထိမ့်ရမှာပဲဒါမျိုးကတော့လောက်ရမှာပဲအဲ့တော့ဒီမှာအသိဉာဏ်ရဖို့ ကျင့်တယ်ဆိုရင်ဉာဏ်မှာကစွန့်ရည်တတ္တိဉာဏ်ရဲ့လက္ခဏာဉာဏ်ရဲ့စွန့်ရည်တတ္တိဒါတွေကိုရအောင်ကျင့်တာပါပဲဖះကြတော့ဒီဉာဏ်ဉာဏ်ရဲ့စွန့်ရည်တတ္တိဉာဏ်ရဲ့စွန့်ရည်ဉာဏ်ရဲ့တတ္တိလက္ခဏာသိလဲသိတယ်ဒီဉာဏ်တွေကိုလည်းရလဲရထားတာပေါ့နော်အဲဘုရားကလောကယုံကြည်တဲ့ကမှာအတ္တယနုတ္တယဉာဏ် တတ္တဝါရဲ့ဆရာအိန္ဒိဒါတွေကိုသိနိုင်တဲ့အတေယနုတ္တယဉာဏ်အိန္ဒိယပရောပရောပရိယတိဉာဏ်ဒီနှမျိုးနဲ့ကြည့်လိုက်ရှိပါဒီပုဂ္ဂိုလ်ကဘာဆရာရှိတယ်ဘလို့စိတ်တက်ရှိတယ်ဒီလိုသိပြီးမှဟောအဲ့တော့အဲ့လိုကြည့်တဲ့အခါမှာလူတွေဟာတတ္တဝါတွေဟာကြာသုံးမျိုးနဲ့တူတဲ့ပုဂ္ဂိုလ်သုံးမျိုးပေါ်လာတော့ ကြာပန်းတွေပွင့်နေရေအိုင်တိုင်ကိုကြည့်လိုက်မယ်ဆိုရင်ရေကန်ကြီးတစ်ကန်ကိုကြည့်လိုက်မယ်ဆိုရင်တချို့ကြာတွေကရေပေါ်ထိအောင်မပေါ်ဘူးเนาะရေထဲမှာမြုပ်ပြီးပွင့်တာရှိအဲ့ဒီလိုပဲတချို့တတ္တဝါတွေချို့ပုဂ္ဂိုလ်တွေကနေရပုဂ္ဂိုလ်ခေါ်တယ်တရားတွေအကြာကြီးနာတယ်အကြာကြီးကျင့်ရတယ်ဒါမျိုးအဲ့ကြမှာတရားရအဲ့ဘုန်းကြီးကဘလို့ကျင့်မှာဘလို့ နာမရမယ်ဆိုတော့ကိုယ့်ကို မသိနိုင်ဘူးဘုရားလည်းမရှိတော့ဘုရားလည်းမရှိတော့ဘုန်းကြီးတို့ဒီခွန်လာဘယ်လိုမှမရနိုင်အဲကြောင့်တန်နေမြကျင့်အောင်တန်နေမြတရားနာမယ်တရားနေမြတရားတွေလေ့လာမယ်နိမလမဖြစ်ဖို့နိမလမကျင့်ဖို့ပဲရေးကြည့်တော့တချို့ပုံကိုယ်တွေကြတော့တော့ကြာဦးမှယင်ကြည့်တော့တချို့ကြာတွေရေပေါ်ထိအောင် ပေါ်မလာဘူးချို့ကြားရကြရေမျက်နှာပြင်ပေါ်မှာရေမျက်နှာနဲ့ရေမျက်နှာပြင်နဲ့အညီပွင့်တယ်ပွင့်ကလေးတွေပေါ်လာတယ်အဲ့ဒီပုံကုမျိုးကြဝိပိစိဝိပိစိတင်ယူပုံကုနဲ့တူတယ်တရားကိုအကျေဟောမှနားလေသဘောပေါက်တယ်ဟောမှဟောတဲ့အတိုင်းကျင့်လိုက်ရင်သူကတရားရလွယ်တယ်ကျင့်ညွတ်ဟောနေမရဘူး အဲ့ဒါဟုတ်ဝိပစ္စည်းတင်ကြီးပုဂ္ဂိုလ်ကနောက်တစ်ခုဟိုနိုင်ကံရေပြင်မှာကြာသုံးမျိုးပါပထမကြာကရေအောက်မှာပွင့်တယ်ရေထဲမှာပွင့်တယ်ရေပေါ်ပေါ်မလားဒုတိယကြာကြာရေပေါ်မှာပွင့်တယ်ရေမျက်နှာနဲ့အညီပွင့်တယ်နောက်တစ်ခုကတော့ရေမျက်နှာပြင်ပေါ်မှာရွာရွာရွာပေါ်ထွက်လာပြီးပွင့်တဲ့ကြာတစ်မျိုးရှိတယ်အဲ့ဒါကြလို့ဘယ်လိုပုံကုံမျိုးနဲ့တူလဲဆိုဥက္ကဋိတင်ယူ ဆိုတော့တရားကုံတော်6ပါးထဲမှာဩဂတိတင်ညူစာရိယပုဂ္ဂိုလ်တို့ဒီကိုယ်တိုင်သိရခံစားပြီးတော့မဘုံနိဗ္ဗာန်တရားကိုးဝါပါရကဒါဖះတရားကုံတော်6ပါးဖះရှိခိုးထဲမှာပါပါတယ်ဥက္ကဋိတင်ယူကြတော့အကျဉ်းလေးဟောယုံနဲ့ဒိုင်းကိုလည်းသိပါတာရှင်သာရိပုတ္တရာရှင်မြတ်တို့လိုဘာကြီးရတာလို့ဆရာပုဂ္ဂိုလ်မျိုးတို့ချိုးဆရာတော်ကြီးတွေကဒီလိုပုဂ္ဂိုလ်တွေကြည့်ပြီးတော့ရှင်သာရိပုတ္တရာဆိုကြည်သံတရားနာုံနဲ့တရားရသွားတာပဲ ပါရမီကြည့်ရမယ်ဗျပုဂ္ဂိုလ်သွားညှိလို့မရဘူးရှင်သာရိပုတ္တရာကမင်းညဘုန်းကြီးပြောခဲ့တယ်တသိင်ခြေနဲ့ကဘာတသိင်ပါရင်ဖြည့်ခဲ့ရတာဒါကြောင့်ဒိုင်းကလည်းတရားရဘာပါရိမမရှိပဲနဲ့ဘလောက်နာလို့မှမရပါဘူးအဲ့ဒါနားလေထားဘူးဆရာတော်ကြီးတွေတော့အပိတရားဟောတာပဲဘယ်လိုလဲမှတော့အဲ့လိုပုံကိုဖြစ်ဖို့နာယုံလေးနဲ့ရတယ် ဒီခေတ်မှာတော့ရှားပါတယ်နော်အဲ့လောက်မြန်းနေလဲဖះနဲ့တွေ့လို့ကြားလာပြီးကြုတ်လို့တယ်အခုကဘုန်းကြီးတို့ခုအချိန်နေမကြုတ်ဘူးခုအချိန်ဒီကိုကိုယ့်ဘက်ကိုအားထုတ်ကြည့်လိုက်လေအားထုတ်ကြည့်တော့ကိုယ့်မှာဘာအသိဉာဏ်တွေဖြစ်ပေါ်လာလဲသိတာတယ်နော်ဘုန်းကြီးလည်းကြည့်လို့ရတယ်ကိုယ့်ကိုယ်လည်းကြည့်လို့ရတာဟောငါဘာအသိဉာဏ်မှမဖြစ်သေးဘူးဆိုလို့သိတာစိတ်ပြက်စရာမလိုအမှန်တိုင်းသိဖို့လိုတယ်အဲဒီမရဘဲနဲ့ရတယ်လို့ထင်နေတော့ဘယ်တော့မှတရားမရတော့ မသိဘဲနဲ့သိတယ်ထင်နေလည်းဘယ်တော့မှတရားမရတော့ရှာသမားပြောတာတော့နေလေဂျင်းနဲ့အတိကလည်းအမျိုးမျိုးရှိတာပေါ့နော်ဒုတမယဉာဏ်ဆိုတာခုလိုတရားနာလို့သိတာတရားလေးလာလို့သိတာဒါဒုတမယဉာဏ်ရှင်းမယ်ဟိုသမီးငယ်လေးတန်းငယ်လေးဟိုစာဖတ်လို့သိတာအများကြီးပဲဘုန်းကြီးတို့ခက်မှာကြုံနေကြတာစာဖတ်လို့သိတာမြတ်ဒါဒုတမယဉာဏ်သိပြီပြီးတော့နည်းနည်းလေးစဉ်းစားလိုက်တယ် စဉ်းစားလိုက်တော့တွေ့ကောသစ္စာလေးပါဒါပြောတာကိုဟောဆရာသမားဟောတယ်စာအုပ်ဖတ်လိုက်တယ်ပြီးတော့ကိုယ်ကပြန်စဉ်းစားဆင်ញင်တယ်အဲ့မှာသဘောပေါက်သွားကျွတ်အဲ့လိုနီးနဲ့ဟောတဲ့ဆရာတော်လေးကတွေ့ဘူးပါဘုရားတရားတော်တွေလေ့လာတယ်လေ့လာတော့သူကသူ သူ့ကိုယ်ပိုင်ညာနဲ့စဉ်းစားတယ်အဲ့သဘောပေါက်ပြရတာမျိုးနဲ့ဟောတာမျိုးရှိတယ်ဒါကစဉ်းစားပြီးတော့ဟောတဲ့တရားပဲစဉ်းစားလို့သူ့ဉာဏ်အသိဉာဏ်နဲ့မှသဘောပေါက်သွားတာ ကိုတကယ်ကျင့်လို့သဘောပေါက်တာမဟုတ်ဘူးတကယ်ကျင့်လို့သဘောပေါက်တာဘာဝနာမရညာလို့ခေါ်တယ်ခုလိုတရားထုတ်တယ်ခါတွေယောဂီတွေလျှောက်တယ်သူတို့အတွေ့အကြုံလေးတွေအဲ့မှာတကယ်သဘောပေါက်လာတာစိတ်ရဲ့သဘာဝတွေသဘောပေါက်လာတယ်တမာရီရဲ့သဘောသဘာဝတွေသဘောပေါက်လာတယ်ဒါတွေကတကယ်လက်တွေ့အားထုတ်လို့သိရတဲ့အသိဉာဏ်မျိုးဗျာ အဲ့ဒါမျိုးဘုန်းကြီးကလိုချင်တော့ပေါ့ဘုန်းကြီးကိုယ်တိုင်ကဒါမျိုးလိုက်ရှာဒါမျိုးလိုက်ကျင်အဲ့ဒါကိုယ့်အတွက်တကယ်အဓိပ္ပာယ်ရှိတယ်အဲ့ဒါမျိုးမှအဲ့လိုဖြစ်အောင်ကျင့်ဆရာသမားပြောတာလောက်တင်လဲကျေနပ်မနေနဲ့ဆရာသမားဟောတာလောက်တင်ကျေနပ်မနေတကယ်ကိုသိမှတကယ်သိဉာဏ်ရမှအကျိုးရှိတယ်ပေါ့နော်ဒီမှာဘုရားကအဲ့လိုသိပြနောက်ပိုင်းမှာဟောဘယ်ပုဂ္ဂိုလ်ကတော့ဘယ်လိုဟောမှ ရမယ်ဆိုသိပြီးနောက်ပိုင်းမှာလူပြည်ဟောတာနဲ့နတ်ပြည်ဟောတာတကကွဲပြန်ရောနတ်တွေကြတော့ကံကြောင့်ဖြစ်လာတော့ကုသိုလ်ကံကြောင့်မကောင်းကောင်းမွန်မွန်ဟုတ်လားနေရတော့ကုသိုလ်တရားရင်ဟောတယ်ဗိဓမာတရားတွေနောက်လေ့လာလိုက်နော်ဗိဓမာတရားတွေဟောရင် ကုသလဓမ္မအကုသလဓမ္မဗျာကရဓမ္မဒီလိုပဲဟောတယ်ကုသိုလ်ရင်ဟောတယ်ဘုန်းကြီးတို့လူပြည်မှာဟောတဲ့တရားတွေလိုက်ကြည့်တဲ့မင်္ဂလာတုတ်တို့ နော်ဘုန်းကြီးခဏနာပြောတယ်ဟိတိတုတ်တို့လိုက်ကျင်သူကမကောင်းတာကိုအရင်ဟောတယ်ရှောင်ရမှာနဲ့ဆောင်ရမှာဆိုရင်ရှောင်ရမှာစာဟောတယ်ဖះရှင်ကဆုံးမဩဝါဒပဲကြည်ပြီးရဟန်းတော်တွေကိုသဗ္ဗပပတအာကရဏမကောင်းတာမလုပ်နဲ့ကုသလသူပတံဗတာကောင်းတာကိုလုပ်ဒီလိုစတွေ့ရတယ်နော်လူပြည်ဟောတာနတ်ပြည်ဟောတာအဲ့လိုမျိုးတွေကြွားတယ်အဓိကဗမာလိုပြောအောင်ဗျာ ဆောင်ရမှာနဲ့ရှောင်ရမှာနဲ့ဆောင်ရမှာ ဆိုရင် လူပြည်မှာဘာသာဟောလဲရှောင်ရမှာဝင်ဟောတယ်။ဘာဖြစ်လို့လဲဆိုဒါလည်းသဘာဝကြပါတယ်။ဘုန်းကြီးတို့ကပုထုဇဉ်လူသားတွေဆိုတော့ပုထုဇဉ်လူသားတွေမှန်ရင်ဘာဖြစ်လဲလဲဆိုတော့စိတ်ကဒါမကောင်းတာတွေပဲတွေးရင်တာကြမ်းနေတာများတယ်။အဲ့ဒါတွေသွားလုံးမိရင်ပြောမိရင်ဘာဖြစ်လဲကိုယ်ပဲဒုက္ခရောက်မှာပေါ့ လုံးရမှာကိုမလုံးမိဘူးမပြောရမှာမပြောမိဘူးဆိုရင်အဲ့ဒီလိုမလုံးရမှာလုံးမိတာလည်းဆိုင်တက်တာတယ်ဗျနော်ဒါကြောင့်မို့ရှောင်ရမှာနဲ့ဆောင်းရမှာဆိုဘုရားလူပြေမှာဆိုရှောင်ရမှာရင်ဟောပါနော်ရှောင်ရမှာရှောင်တဲ့နာရှောင်ရမယ်မရှောင်နိုင်ရင် ကိုယ်အရှင်ဒုက္ခရောက်မှာသူများနောက်မှာရောက် ဆောင်ရမယ့်ပုဂ္ဂိုလ်ပေါင်းရမယ့်ပုဂ္ဂိုလ်မပေါင်းမိတာကဘာမှပြဿနာတိတ်မရှိဘူးမပေါင်းမိတဲ့ပုဂ္ဂိုလ်မပေါင်းတဲ့ပုဂ္ဂိုလ်ပေါင်းရင်ပုံပြီးဒုက္ခရောက်တတ်တယ်ဒါကြောင့်ဘုရားကရှောင်ရမှာကိုရင်ခေါ်တယ်လို့ဒီလိုလေးမှတ်ထားမယ်နော်အဲ့ဒီတည်းမှာဘုန်းကြီးတို့အခုဘာပြောဖို့လိုလဲဓမ္မစကြာတုတ်ပြန်ပြောကြအောင်နော်အဲ့ဒီပါဠိလေးလည်းကြည်ထားတယ်ပါဠိလေးကြည်ထားမှာအော်ဘုရားဘာပြောလိုလားဆိုတာသိတယ်ဘုရားကအဲ့ဒီ ရှောင်ရမှာရဲ့သူကရှောင်ရမဲ့တရားကိုရင်ပြောတာပေါ့နော်။ဘာလဲဆိုတော့စိတ်ကိုစိတ်တိုင်းကြလွတ်ထားတာဒါအစွန်းတစ်ဖက်ခန္ဓာကိုပင်မအောင်နှိမ့်ဆက်ညှင်းစေပေးရမယ်နှီးမျိုးစုံတော့ပေါ့။ဒါလည်းအစွန်းတစ်ဖက်ပဲ။အဲ့ဒီအစွန်းနှစ်ပါးကိုရှောင်မေဇိမပရိပတာ အလေလန်းစဉ်ဆိုတာက အလေကောင်သွားတဲ့လမ်းစဉ်မျိုးဆိုလိုတာမဟုတ်ဘူးမဲခင်ရှစ်ပါးလမ်းစဉ်နဲ့ညီကျင့်ရမယ်ဒါပြောတာဒီကျင့်စဉ်တွေကိုငါကိုယ်တိုင်သိပြီးတော့ဟောတာဆိုတာမျိုးမသုံးဘူးဗျာအိမ်မစကလုံးရွေးချယ်သွားတယ်တထကတိနာဖျားရှင်တိုင်းကဒီလိုဟောသွားတယ်ဒါပြောတယ်နော်စစဒါပြောချင်တာဘုန်းကြီးတို့စကလုံးရွေးချယ်မှုဘာလို့လဲဆိုပထမဦးဆုံးပထမဦးဆုံးဟောတဲ့တရားကို ပထမဆုံးဥရဥဆုံးဟောတဲ့တရားဆိုတာကဒီတရားလေရမှုမြန်တဲ့ပုံကုမျိုးဟောရမယ်ပြီးတော့ဟိုထိခိုက်ဒီထိခိုက်ဒါမျိုးလည်းမဖြစ်အောင်အပြစ်ကင်းတဲ့အတုံလုံးမျိုးလည်းဖြစ်အောင်အဲ့လိုအစာရွေးချက်ဟောတယ်မေဆီမပရိပဒလမ်းစဉ်နဲ့ဒီသုံးဖို့မဲဂေရှိပါလမ်းစဉ်နဲ့အာနာပါနာကိုကျင့်ကြအထုတ်ပြီးတော့ငါဖျားဖြစ်ခဲ့တယ်ဒါဟောတာပါပဲ ဒီတော့ဒီမဂ္ဂင်၈ပါးလမ်းစဉ်ကိုကျင့်တဲ့အတွက်လိုက်နာကျင့်သုံးတဲ့အတွက်ဘယ်လိုအကျိုးတွေရနိုင်ပါသလဲအဲ့မှာအကျိုးလူကအကျိုးရှိမှလုပ်ချင်တယ်ဗျအကျိုးမရှိမလုပ်ချင်ဘူးအဲ့ဒါတဘာဝပဲဒီတော့ရနိုင်တဲ့အကျိုးကျေးဇူးပေါ့ဒီလမ်းစဉ်ကိုကျင့်သုံးနိုင်တဲ့ကျင့်သုံးတဲ့အတွက်ရနိုင်တဲ့သကုကရဏီအထုတ်ကြည့်ပါတဲ့မဂ္ဂင်၈ပါးလမ်းစဉ်နဲ့ညီအထုတ်လိုက်လို့ချင်းသကုကရဏီနော် မျက်စိဖြင့်ဖွင့်ကြည့်သလိုဉာဏ်မျက်စိနဲ့မြင်နိုင်တဲ့အကျိုးတွေရနိုင်တယ်။တနည်းအားဖြင့်ပြောရင် မျက်စိလဲနေရာတွေပျောက်ကင်းစေတယ်လို့ဆိုတာပေါ့။အမှန်မမြင်လို့ရှိရင်သူကလဲနေတာပဲ။ဘယ်လိုလဲနေတယ်ဆိုတော့နော်ခန္ဓာကိုယ်ကြီးရဲ့ခန္ဓာကိုယ်ကြီးရလာတာကိုဒုက္ခကိုဒုက္ခမမြင်ဘူးဗျာဒုက္ခထင်တော့ကိုယ်သားတွေသမီးတွေနဲ့ဖြစ်စည်းနေတဲ့နေရာသိချမ်းသာတာပဲ ဒီလိုပေါ့ဒုက္ခကိုဒုက္ခတွင်ဘာဖြစ်လဲဆိုဒုက္ခတွင်အောင်ပို့နှက်ပြီးတော့ဒုက္ခငြိမ်းအောင်ဒုက္ခငြိမ်းချောင်းအကျင့်တွေကိုလည်းသူကအပြစ်လို့မြင်တာပေါ့နော်အခုကြည့်လေဘုန်းကြီးတို့တရားဆိုငယ်ပဲလုပ်တင်တာကြီးမှမလုပ်တင်မင်းငယ်ငယ်လေးရှိတယ်ဘာလို့တရားနာလို့တရားအထူရတာလို့ဒီလိုပေါ့ကောင်းတဲ့ဘက်ကြဖြက်စီးမဲ့ပုဂ္ဂိုလ်အရန်သိမယ်နော် အဲတောက်ဖို့စားဖို့ပျော်ဖို့ပါဖို့သာအချိန်ကြီးလာခေါ်ငကောလည်းကောလည်းစိတ်ကခတ်ပါပါဆိုနှခါလည်းမတို့အောင်ပါသွားတာဒါမျိုးဒါလို့သူကကိုကအကောင်းထင်တော့ဒါဘုန်းကြီးတို့လူတော့နော်ဘုန်းကြီးတို့ငငယ်တုန်းကဘုန်းကြီးမန်းလေးနေတော့ကရော်လေးတွေဒီကဝီတို့ငငယ်တုန်းကဝီဆိုတနေ့လောက်ပဲနေရတော့အဲ့ဒီအချိန်မှာဘုန်းကြီးမာစီမာအထုတ်ပြီးဆာကြဘုန်းကြီးတစ်ဖက်သူတို့ကိုအသင်းနေလဲပြီးအောင်လုပ်ရင်းနဲ့ ဘုန်းကြီးဥပုံနေညတွေပါဆိုတက်ကြတရားတို့ဖရာကြီးတို့သွားပါတယ်ကိုရင်လေးတွေလေ့ကျင့်ရအောင်ခေါ်ခေါ်သွားတယ်ဖရာတွေသူတို့လည်းတရားထိုင်ခိုင်းတာတို့ကြိုက်တာတော့ကွာပရိစိတ်ကွာဘာလို့ညာလို့ကိုလည်းတဏှာထိုင်ပေါ့အဲ့လိုခေါ်ခေါ်သွားသူကလည်းလှုပ်ချင်လို့မလှုပ်ချင်နေပေါ့လေကိုကအဲ့လိုလှုပ်ရတာအတင်းကြပ်ကြည့်တော့မခိုင်းပါခါလေသူတို့ဘယ်လိုစပြောလဲဒီဒီတပတ်တပတ်အတွင်းပေါ့လေမန္တလေးဘုန်းကြီးတွေကလွတ်လပ်တော့ ပွဲမကြည့်ရလို့ပညာလုံးမရဘူးအခုသတင်းကြုတ်တော်မှာသတင်းကြုတ်ကနေကြဖျားဝဲနဲ့ကထိန်ဝဲဟာရုပ်ရက်ကလို့အနိနာပတ်ချလဲဓမ္မအောင်နေကြည့်တယ်လေဟိုဘက်ကလမ်းကလည်းအငိမ့်နဲ့စမ်းတယ်ဒီဘက်ကလည်းငိမ့်ဘယ်နဲ့မှကိုတားမရထွက်တာပဲအဲဘုန်းကြီးကဘာစလဲကလေးခိုင်းကောင်လို့မင်းတို့ဒီတစ်ပတ်ဖျားကြီးတို့တက်ကြသည်ရလို့ဘယ်နှခေါက်ရောက်တော့လဲပွဲတို့ရုပ်ရှင်တို့ကြဘယ်နှညရောက်လဲဆိုတော့မေးကြည့်လိုက်ဖွဲတို့ရုပ်ရှင်တို့က ဟုတ်လားတပတ်ရှိတပတ်လုံးရောက်တယ်ဟုတ်လားရေအတွက်နဲ့ပြောရင်တပတ်တော့ကျော်နေအငိမ့်လည်းသွားလိုက်တာဇက်လည်းသွားလိုက်တာ ရုပ်ရှင်လည်းသွားလိုက်တာကြည့်တဲ့ရေအတွက်ကပိုများနေတယ်ဟုတ်လားရက်က9ရက်ရှိတယ်ဒါ9ကြိမ်မကောက်14ကြိမ်လောက်ဖြစ်ခြင်းမြင်တယ်ဖရာကြီးဘယ်နှခေါက်ရောက်လဲတစ်ခေါက်မှမရဘူးအဲလက်ကြသေးကဘယ်နှခေါက်ရောက်လဲဘယ်နှခေါက်မှမရဘူးအဲ့လိုမျိုးဖြစ်တယ် ဒါကပြောချင်တာเนาะဒါကိုရင်လေးတွေဆိုတော့လူကလူပါပဲသင်္ကန်းဝတ်တာပဲရှိတာပါခလေးတွေဆိုခလေးစိတ်ပဲနော်ခုငငယ်ရွယ်နဲ့ဒီတရားတွေသိတယ်ဒီတရားတွေလို့တော့အမှန်တန်ကောင်းတာနော်ဘုန်းကြီးတို့ငငယ်ရတဲ့ဒီကိုရင်ပေါ်တော့ဒါမျိုးအသိမရှိပါဘူးဆွဲပေးမဲ့ခေါ်ပေးမဲ့မိကောင်းဆွေကောင်းလည်းလို့တယ်နော်မိကောင်းဆွေကောင်းမရှိရင်ဘုန်းကြီးတို့မလွယ်ဘူးဒီမှာဒီမှာကြီးတခါကြီးတက်ကြီးကြီးတွေ့တယ်အသက်ကြီးတိုင်းလည်းလှုပ်ချင်မှလှုပ်ဖြစ်တာ နော်ဒီလိုလည်းမဟုတ်ဘူးတချို့ကပြောတယ်တက်ကြီးမှလောက်ရမယ်ကဲတက်ကြီးတဲ့ပုဂ္ဂိုလ်ဘယ်နှစ်ယောက်တွေ့လဲဒီမှာရေတွက်လို့ရတယ်တက်ကြီးတဲ့လည်းမဟုတ်ဘူးအသက်ငယ်တိုင်းလည်းမလောက်ဘူးဒီလိုလည်းမဟုတ်ဘူးဘုန်းကြီးတိုင်းလောက်ရမယ်ဆိုတော့ဘုန်းကြီးဘယ်နှပါတွေ့လဲဒီလိုစစ်စစ်ချင်းအတော်ရေတွက်ကနဲပြန်တယ်ခါတလေဟိုကိုယ်ပေါင်ကိုလန့်ထောင်းတယ်လို့ဖြစ်နေတကယ်တကယ်じゃမလောက်ဖြစ်ဘူးမလွယ်ဘူး ဘာဖြစ်ဖြစ်သူများပြင်မကြည့်နဲ့ပေါ့ကိုဒီထဲမှာကောင်းတဲ့ထဲမှာပါဝင်ဖို့လှုပ်ဖြစ်ဖို့ရည်ကြည်တာပေါ့နော်ဒါလေးမှတ်ထားအဲတော့မြတ်စွာဘုရားဒီမဲခင်၈ပါးလမ်းစဉ်နဲ့ကျင့်ကြည်စမ်းပါတဲ့ကျင့်ကြည်ဒီတဘာဝတရားတွေကိုမျက်စိဖွင့်ကြည့်လို့ဉာဏ်မျက်စိနဲ့တွေ့လိမ့်မယ်ဒါသက္ခုကရဏီလို့ခေါ်တယ်။ဒါဘုန်းကြီးတို့တရားစကားနေပါပြီပါပြီပြောရတယ်ပေါ့။အဲတချို့ကယုံ nant တဘာဝလေးသဘောပေါက်လား။ချို့ကြအကြောင်းကျိုး အေးအဲ့ဒါပဲစကုကရဏီဆိုတာမျက်စိဖြင့်ဖွင့်ကြည့်လို့ညံမျက်စိနဲ့မြင်သွားတာဘုန်းကြီးတို့အဲ့လိုမျိုးကမ္မထမ်းစရာအဲ့လိုမျိုးသိစေချင်တာနော်ဟုတ်လားဒီမှာရမေကမညိုလို့လောက်ပြရမယ်ဒါမှသူကသဘောပေါက်လာမယ်အဲ့လိုမျိုးမြင်အောင်အထောက်အမြင်ပြီးဆိုဘယ်သူမှဟိုဟိုခိုင်းစရာမလိုကိုယ့်အကိုအလိုလိုအထုတ်ခြင်းစိတ်ပေါက်လာတယ်။ညံမျက်စိနဲ့မြောင်ဘုန်းကြီးတို့ကြည်ခိုင်းတာ။နော်။ကြောင်းကျိုးတဘာဝတွေအနေစာဒုက္ခအနာတ္တတွေ ဟာသူ့အတူကိုညံနဲ့မြင်လာတာရှာဟောလို့ကမ္မဒန်းရှာပြောလို့လမ်းညုံလို့မဟုတ်ဒါကိုစကုကရဏီလို့ခေါ်ပါတယ်။တော့ညာနာကရဏီခုနမျက်စိလေပြေသွားအမှန်ကိုမြင်ရတဲ့အခါမှာကျဉ်တ်သွားလို့တကယ်ကိုဒီအသိဉာဏ်နဲ့ရင့်ကျက်ပြည့်စုံသွားတဲ့အခါကျတော့ဟောယုံ nant တဘာဝတွေသိလာတယ်။ဟောယုံ nant တဘာဝတွေကလည်းကြုံကြုံဆက်ဆက်ဖြစ်နေမှာလား။ဟာအသိဉာဏ်နဲ့ဒီပြည့်နဲ့ရင့်ကျက်ပြည့်စုံ။ ကျုံကျိုးဆက်ဆက်ဖြစ်နေယုံနာတော့ပေါ်ပြီးပြောက်ဖြစ်ပြီးပြက်ကိုဖြစ်လို့မဖြစ်တဲ့သဘောတရားအသိဉာဏ်နဲ့တစ်စက်နဲ့ရင့်ကြရင့်ကြပြည့်စုံသွားတကယ်ဉာဏ်နဲ့မှထင်ရှားရှားကိုသိသွားတာခုနသေခြင်းတရားတကယ်ဉာဏ်နဲ့မြင်တာမျိုးပေါ့ဉာဏ်နဲ့ကိုတကယ်လက်ခံသွားတာမျိုးဟိုလောကကြီးကတကဘာလုံးကြည့်လိုက်ရုံနဲ့နာနဲ့ဒီနှစ်ခုပဲရှိပါလားအဲ့ဒီလိုသဘောပေါက်သွားတာဒါသူပြောလို့မဟုတ်နာလို့မဟုတ်စဖတ်လို့မဟုတ် တကယ်ညာနဲ့သိသွားတာမြင်သွားတာမျိုးခုနတည်းကြောင့်ဘုညာသိခြင်းတရားဆင်ခြင်တဲ့အခါမှာညာနဲ့တကယ်မြင်သွားအောင်လက်ခံသွားအောင်ဆင်ခြင်ရမယ်အဲ့ဒီစကလုံးနဲ့တူတူပဲဒီမှာညာနာကိုင်းနေတရားထုတ်တဲ့အခါကျတကယ်ကိုညာနဲ့လက်ခံသွားအောင်မြင်သွားအောင်နော်အသိဉာဏ်တစ်ဆင့်တစ်ဆင့်ရင့်ကျက်ပြီးဆုံးသောအထောအဲ့တော့ညာနာကရဏီခေါ်တယ်ဒီဟာလေးရတဲ့နေ့လာလဲဒီယုံနာလောက်ပဲဒီ ဒီနေ့လာယုံနာလောက်ပဲသိအာတချို့လည်းဖြစ်ပြက်လောက်ပဲသိဒီတဲ့ရှေ့မတက်ဘူးမဟုတ်ဘူးအသိဉာဏ်နဲ့ရင့်ကျက်ရင့်ကျက်ပြီးဆုံးပြီးဆုံးပြီးဆုံးလာဘုန်းကြီးတို့ကိုယ်ခန္ဓာကိုယ်ကြည့်ပါနော်ဘုန်းကြီးတို့ငငယ်ကဟောအသားရေရောပါအောင်နုနုထူထူလှလှလေးနော်ကြည်ကြည်ကြည်ရတော့ဆပင်နဲ့အိုမင်းရင့်ကျက်လာခန္ဓာကိုယ်ကြီးပြုတ်ပြုတ်ပြင်ပြောင်းစိတ်တက်ကလည်းအဲ့လိုပေါ့တကားလေးလေးဘုန်းကြီးတို့ကထင်တာအသက်ကြီးလာရင်ဟိုစိတ်သဘောထားတွေကြီးလာပြီးပြီးဝလာပြီဒီလိုနဲ့ဘယ်ကြီးမှလား တစ်ကလေးကြီးစိတ်တို့တော့တစ်ကလေးကြီးစိတ်ကောင်းတာငယ်တော့ကအတိုင်းဘာမှသူအဲ့ဒါအသိဉာဏ်မရင်ကျက်မပြည့်စုံတဲ့သဘောပဲဟောတချို့တရားထုတ်နေတယ်ဘုန်းကြီးတို့ဆိုချက်ဆရာတော်ကောင်းပါလေကမ္မဒန်းဆရာလုပ်နေပြီဟာမင်းစိတ်တို့ဘယ်ကြည့်လို့ကောင်းပါဘုန်းကြီးဆိုအဲ့ဒါတော်တော်တတိထားတယ်ငါကမ္မဒန်းဆရာလုပ်စိတ်တို့ပြနေလောဘကြီးပြနေဘယ်ဟုတ်မလဲဒါကြောင့်ဘုန်းကြီးကတတ်နေများတာဒီငွေကြေးကိစ္စတို့ ရဟန်းနဲ့တူအောင်နေမယ်ဒါဘုန်းကြီးတရားဝင်ပြောပါတယ်ကိုတတ်နေမြောက်ကိုဘုန်းကြီးနေခြင်းတယ်ရွတ်ထင်းတယ်ငွေကြေးမမောမယ်ပါညာအချိန်ရမှာပဲသိမှာမမေမဟုတ်မမောလို့ဆိုတာဒါတော့အတူနေကြည့်မှသိမှာဒီတိုင်းတော့မသိနိုင်ပါဘူးငွေကြေးကိစ္စတွေကျုံလာမှသိနိုင်တယ်ဆိုလိုတာကတော့ဘုန်းကြီးတို့တွေအသက်ကြီးလာနေပြန်တဲ့အသိဉာဏ်နဲ့ရင့်ကျက်ပြည့်စုံသွားမယ်နော်ဓမ္မကြီးမှတ်တာတရားကျင့်တဲ့အဲ့လိုရင့်ကျက်ရင့်ကျက်ပြည့်စုံသွားရင်ကိုယ်ချမ်းသာတယ် ဘုရားအဲ့လိုကြင်ခိုင်းတာညာနာကရဏီအသိဉာဏ်နဲ့ရင့်ကျက်ပြည့်စုံသွားမယ်အသက်ကြီးလာမြန်တဲ့အသိဉာဏ်နဲ့ရင့်ကျက်ပြည့်စုံလေပြောလို့တော့ဝိပဿနာဉာဏ်နဲ့တစ်ဆင့်တစ်ဆင့်မြင့်တက်ပြည့်စုံသွားမယ်အဲ့ဒါဆိုရင်ကိုယ်အတွက်တန်ဖိုးရှိတယ်အဲ့လိုဖြစ်အောင်ကျင့်ရမယ်ညာနာကရဏီလို့ခေါ်တယ်ဥပဒမာယအဲ့လိုအသိဉာဏ်နဲ့ရင့်ကျက်ရင့်ကျက်ပြည့်စုံလာအမှန်တည်းမြင်လာရင်ဘာဖြစ်လာလဲစိတ်ကပူပေါင်းမှုတွေငြိမ့်သွားတယ် ဒါကြောင့်တရားထုတ်ရင်ပူပန်မှုတွေကငြိမ်းရမယ်နော်ဟိုသားတွေပူလိုက်သမီးတွေပူလိုက်ပစ္စည်းတွေပူလိုက်အလုပ်တွေပူလိုက်ဘုန်းကြီးတွေဆိုကြောင်းကန်တွေပူလိုက်ကြည့်မကောင်းဘူးဗျတရားထုတ်တယ်ဒီအပူတွေငြိမ်းအောင်လုပ်မတ်စိတ်နဲ့အောင်နဲ့ကတ်ရင်သမီးငယ်လေးငြိမ်းတယ်နော်တို့မတ်စိတ်နဲ့အောင်နဲ့မကတ်လို့ကတော့တဏှာကြီးထိုင်းတယ်ဆယ်နာကြီးထိုင်းတယ်ဘာမှမတူပူနေမှာကတ်မှမကတ်တော့ကတ်သွားရင်ငြိမ်းတယ်ဒါဘုန်းကြီးတို့အာမခံနေတာနော်ဘုရားက တန်ဒိဋ္ဌိကောအိပတိကောငါတရားတွေကျင့်ကြည်စမ်းပါကျင့်ကြည်လို့မသိနေအောင်နဲ့ကတာတန်ဒိဋ္ဌိကောမင်းတို့အကျိုးတွေဓာတ်ရအကျိုးခံစားမယ်မျက်မှောက်အကျိုးခံစားမယ်တို့တဏှာလောက်ကကြည်ဒီ9မိနစ်လောက်ကတော်ရင်ကိုစိတ်ကအာတော်တော်အေးချမ်းသွားတာဟိုတဏီကုန်ပင်မန်းသမျှလေးတွေမှတ်တာနော်အကြာကြီးမိရင်တော့ပိုကောင်းတာပါကွယ်တရားထုတ်ရင်9မိနစ်လောက်ကတော်ရင်ဟိုဒီတဏီကုန်အတွက်တော်တော်စိတ်ချမ်းသာတော်တော်အေးချမ်းတယ်တော်တော်ငြိမ်းချမ်းတယ်ဒါလေးမှတ်တာ တစ်ချိန်လောက်တော့မိအောင်လို့အဲ့ဒါဥပဒမာယခေါ်တယ်အသိဉာဏ်ကြီးဖြစ်လာပြီဆိုရင်ခုနအပူပန်ကြီးကလိုလိုငြိမ့်သွားတာပဲခုနကညာနာကရိနဲ့ဆက်နေသူကအသိဉာဏ်ကြီးရလာရင်ဒါနဲ့ပတ်သက်ပြီးဆွေးနွေးမှုပူပန်မှုနဲ့ငြိမ့်သွားတာနော်အဲ့ဒါဥပဒမာယခေါ်တယ်အဘိညာယအဲ့ဒီလိုစိတ်တွေအေးချမ်းလာလေလေအထက်ထက်ဉာဏ်တွေပို့ပို့ပို့သိလာလေပေါ့ နော်ထက်တဲ့ဝိပဿနာဉာဏ်นี่မဲ့ညာဖုံဉာဏ်นี่ပို့ပို့သိလာတယ်ဒါကိုဆိုလို့တဲ့ဘိညာရထူသောဉာဏ်ဖြင့်နဲ့နဲ့နဲ့နဲ့သိလာတယ်ဒါစေရေးချမ်းမှစိတ်တည်ငြိမ်မှရပါတယ်ဒါကြောင့်ခုဒကာရေးရလည်းဒီမှာသူနေတိုင်းနေတိုင်းတမာရင်ဘိက္ခွေဘာဝေဒတမာရီတော့ဘိက္ခွေဘိက္ခုယထာဘုဒ္ဓံပဇာနာတိတမာရီရောအထုကြတမာရီရောအထုကြတမာရီရလာရင်အသိဉာဏ်တွေဟာ ဟိုဆရာသမား guideline ပေးမှုတော့လိုတာပေါ့နော်ကိုယ့်အကိုတည်ငြိမ်မှုလောက်တယ်တချို့လည်းတည်ငြိမ်မှုလောက်တွေရနေတာရှိတယ်အသိဉာဏ်တွေဖြစ်မလာဒါကြောင့်ဒီလိုတရားသင်္นานနေမှာဘုန်းကြီးကဘာလို့ခိုင်းလဲဆိုသင်ပေးတဲ့တဏှာကြီးတဏှာကြီးထိုင်မယ်ပြီးတော့တဏှာကြီးဆွေးနွေးတယ်ဆွေးနွေးတာကိုယ့်အခက်အခဲတွေဖြေရှင်းမှုဘာမှအာနာစရာမလိုကိုယ်ကြိုက်တယ်လို့မေးလို့ရတယ် မေးမှာနော်မမေးရင်ဘုန်းကြီးတို့ဆိုလည်းမတူပါဘုန်းကြီးကဒီဆရာတော်ကြီးတွေသွားတဲ့ခါကျမေးတာများတယ်ခါကျတော့ကိုမေးတာတွေများတကယ်ကိုကကိုပြန်သုံးတာဟာငါမေးတာလွန်သွားပြီတင်တယ်လားကြုံဘူးပါလေနေရတကမကြီးတယောက် तू မေးတယ်လို့ဘော तू လည်းဟုတ်လား तू စိတ်ထဲမှာရှိတာလေးတွေမေးတယ်ဘုန်းကြီးကပြက်မမြင်ဘုန်းကြီးကိုယ်တိုင်အဲ့လိုကြုံဘူးတယ်နော်တချို့လည်းမမေးတာမေးတာနဲ့မေးတဲ့အခါမှာအခက်အခဲတွေရှင်ဘုန်းကြီးတို့ကိုယ်တိုင်ကြုံဘူးတာအဖြစ်ပြက်လေးတစ်ခုပြောပြမယ် ပြောပြမှာမှအချိန်ကသိမ့်ကြံတော့ဆရာတော်ကြီးတစ်ပါးကြီးသွားပြီးတော့အဲ့ဒီအချိန်မှာဘုန်းကြီးထေလီစီရီမှာသင်္นานပေးနေတယ်အာစိတ်တတကြွယ်ပေါ့စိတ်တတကြွယ်ဆိုအနာဂံပုဂ္ဂိုလ်တူကြီးတရားအဲ့ဒီအနာဂံပုဂ္ဂိုလ်တူဆိုတော့ तू ကဘုန်းကြီးတွေကမောရင် तू ကဟောတယ်ဘုန်းကြီးဟောတဲ့တရားကို तू ကနားတယ်နော်ဘုန်းကြီးဟောမယ်ဆိုဘုန်းကြီးဟောတဲ့တရားနားတယ် ဘုန်းကြီးကမဟုတ်ဘူးဆိုသူကဟောတယ်တခါရအဲ့လိုစွန့်ရင်ရှိတယ်အဲ့ဒီမှာသူကတချို့ဘုန်းကြီးတွေကသူ့မေးတယ်ဒီနိရောဓမပဝင်စားဟာသူကပြောပြတယ်သူကဘာလို့လဲဆိုဇံပင်ကြီးရနိရောဓမပတွေပါဝင်စားနိုင်တာဟုတ်အဲ့ဒီမှာဘုန်းကြီးကဒီဒေလီစရီစာသင်နဲ့ဒီเจ้าရာတွေသင်တာပေါ့လေစာရက်ဖတ်ပြီးသင်လိုက်တာရှိတာကိုမနိရောဓမပမဝင်စားဘူးတော့ဝင်စားဘူးတော့မသိဘူးပေါ့တကယ်ကကနာနာမသိဘူးအဲ့တော့ ဒီမှာဆရာတော်ကြီးတစ်ပါးပေါ့သူတို့ကတော့ဇန်တိုင်းသွားတာဇန်နေရတာသိကြတယ်ဇန်နေရတာသိကြတော့အဲ့ဒါညအဲ့ဒီချိန်တုန်းကဘုန်းကြီးနားမှာဒီနားနေဆင်ကအဲနိုင်ဝဲလောက်သွားတဲ့နေရာမှာတရင်သုံးတာဘုန်းကြီးရောက်တကမေးတယ်ဆရာတော်လို့တပည့်တော်ဒီအခုဒီလီစီဒီမှာနေရောသမဘာအကြောင်းသင်တာနားမလည်ဘူးလို့သင်ပေးတာစာဖတ်ပြီးသင်ပြီးအဲ့တော့အဲ့ဒါတပည့်တော်ပြောပြစမ်းပါဆရာတော်ကြီးဒီတော့လည်းသိဘူးတဲ့ပြခဲ့တော့ နောက်မှစဉ်းစားပြီးကိုမေးတာလွန်သွားပြီထင်တယ်ကိုယ့်ကိုပြန်သုံးသပ်တာဘာလဲဆိုတော့နိရောဓသမပနိရောဓသမပဝင်စားနိုင်တဲ့ပုဂ္ဂိုလ်ကအနာဂံယန္တာဖြစ်ရမယ်ဇန်သမပရတဲ့ပုဂ္ဂိုလ်ဖြစ်ရမယ်နော်ကာမဘုံရူပဘုံမှာဖြစ်တဲ့ပုဂ္ဂိုလ်လည်းဖြစ်ရမယ်ဒီဆရာတော်ကြီးကာမဘုံရူပဘုံဖြစ်တဲ့ဇန်သမပရတာသိကြတယ်ဒီအနာဂံဖြစ်မယ်မဖြစ်မယ်ဘုန်းကြီးမသိဘူး ုန်းကြီးမေကုံကဗာနဲ့တွေ့လိုက်နာဂံဖြစ်ပြီလားယန္တာဖြစ်ပြီလားမေကုံနဲ့တူးနေလိုက်ဟာဒုက္ခပဲငါမေကုံလွန်သွားပြီနဲ့တူးတယ်လို့မဆရာကြီးလည်းမစိုးပါဘူးသူရိုးသားသားပဲဖြစ်ဒီတော့လည်းတည်ဘူးတဲ့အဲ့တော့လည်းပြီးတာလည်းဆက်မေးလို့မရအဲကြောင့်မို့မေးတာတော့ဒီလိုပါပဲဒီအမေးမတတ်တဲ့အမှားတွေမှန်နေဖြစ်တတ်ပါတယ်ဒါကိုကြောက်စရာမလိုပါဘူးနောက်တစ်ခုကတန်ဘောဓာယ နော်တရားအထုတ်တဲ့ကသူများပြောတာသူများဟောတာကိုနောက်လောက်တယ်ယုံစရာမလိုဘူးတန်ဘောတာရကိုယ်ပိုင်ညာနဲ့သိမြင်သွားတယ်ဟောယုံနာနေဆိုတာတကယ်မြင်သွားတယ်ကြောင်းကျိုးဆိုတာတကယ်မြင်သွားတယ်ကြောင်းကျိုးဆက်ဆက်ပြန်ယုံနာသွားကိုယ်တိုင်မြင်သွားတော့တန်ဘောတာရလို့ခေါ်တယ်တန်တိဋ္ဌိကနဲ့အတူတူပဲဒါလေးမှတ်တာကြောင့်ဘုန်းကြီးအဲ့လိုတန်ဋိဋ္ဌိကအနေနဲ့မြင်စေခြင်းနဲ့တန်ဘောဓာယခုတရားဟောလို့ယုံ nant ကွဲတာမျိုး တရားနာလို့ယုံနံကွဲတာမျိုးစောက်ဖတ်လို့ယုံနံကွဲတာမျိုးမဟုတ်ရဘူးကိုယ်တိုင်ဉာဏ်နဲ့မြင်ရမယ်ကြောင်းကျိုးတွေလည်းဒီတိုင်းပဲကြောင်းကျိုးဆက်ဆက်ပြယုံနံတပါပဲအဲ့တိုင်းမြင်ရမယ်ဒါကိုတန်ဘောဓာရတော့သုံးတယ်များဆိုရင်ဘုန်းကြီးတို့ဒီယောဂီတွေဆိုစကုကရဏီညာနာကရဏီပဲပြောများတယ်အတူတူပဲတန်ဘောဓာရလို့လေတန်ဒိဋ္ဌိကတန်ဘောဓာရမှတ်တာနော်အတူတူပဲစဖတ်လို့မဟုတ်ဘူး တရားနာလို့မဟုတ်ဘူးဆရာသမားပြောလို့မဟုတ်ဘူးကိုယ်ပိုင်ဉာဏ်နဲ့ဒီယုတ်တရားနံတရားတွေယုံနံတဘာဝတွေအကြောင်းကျိုးတဘာဝတွေနေသဒုက္ခအနတ္တတွေယုံနံတဘာဝပေါ်ပြီးခတ်သွက်သွက်ပေါ်ခတ်သွက်သွက်ပြောက်တိုင်းတကယ်မြင်သွားတာအဲ့ဒီချိန်ကျတကယ်ကျင့်တတ်လာနေတာဒါကိုတန်ဘောဓာရလို့ခေါ်တယ်အဲ့ဒီကနေတစ်ဆင့်နဲ့တစ်ဆင့်ဝိပဿနာဉာဏ်ကြီးမြင့်တက် မညာဖုံညာနေရသွားမညာဖုံညာရသွားတာနိဗ္ဗာန်ကိုတကယ်မြင်သွားတာဒါနိဗ္ဗာန်ယခေါ်တယ်ဟုတ်ကိုယ်ပိုင်အသိဉာဏ်နဲ့မြင်သွားတော့ဩနိဗ္ဗာန်ဆိုတာဒါပါလားဆိုတော့အခုဘုန်းကြီးတို့အဲ့ဒီလောက်မမြင်တော့မှနော်တရားအထွတ်အထွတ်နဲ့ဒီငြိမ်းချမ်းတဲ့အရာသာလေးတခုမဆိတ်အောင်လေးနဲ့ကတ်သွားပြီးဆိုငြိမ်းချမ်းသွားငြိမ်းချမ်းသွားတဲ့ချိန်မှာကိုယ်စိတ်ထက်ကိုတကယ်အေးချမ်းသွားခံစားလေးရတယ်အဲ့ဒီချိန်မှာမဲညာဖုံညာမရသေးပြီမဲ့လို့ ဟောနိဗ္ဗာန်ဆိုတာတကယ်ရှိနိုင်ပါလားကိုဒီမှာတည်ငါလေးနော်ခဏလေးငြိမ်းချမ်းတဲ့အရာအဲ့ဒါလေးအကြောင်းပြုပြီးဟိုမှာယုံသွားတာအဲ့ဒါမျိုးဒါကြောင့်ဘုန်းကြီးတို့ကအနည်းဆုံးတရားတော်ဝိပဿနာပီတိတော်တော်ရအောင်အထောက်ပါလို့ဒါတိုက်တွန်းပါတယ်အဲ့ဒါဆိုယုံသွားဘယ်သူမှဖြတ်လို့မရဘူးဘယ်ဘာသာမှဆွဲဆောင်လို့မရဘူးနော် နော်မဟုတ်လို့ရင်တော့ဗျာဘာအသိဉာဏ်မှမရသေးလို့ရင်တော့တခြားဘာသာဟုတ်လားဒေါ်လာတသန်းလောက်ပေးလို့ကတော့ကခုံလိုက်တော့မေတို့ဖေတို့တတာဘိုက်ပိုင်နေညမျိုးသားရောမျိုးသမီးရောဒီတိုင်းဘယ်သူမှဆွဲလို့မရဘူးဗျာငွေကြီးနဲ့အကြောင်းဒီလိုဒီနေ့ကဘာမှဒါဖြစ်နေတာပဲနိဗ္ဗာန်တကယ်မြင်သွားရင်တကယ်သိရနော်အဲဒီနေ့ဒီလောက်နဲ့သိကြမယ်နော်ဒီနေ့ဟောပြောဆွဆုံးမှတဲ့တရားတော်များကိုကြားတဲ့အတိုင်း လိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖွညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။